ကံကြီးဆက်လေအငယ်1မှ15တနေ့တ၌ရှောလူ၏သားယောနသန်သည်ခမည်းတော်ထံ၌အခွင့်မပန်ဘဲလက်နှင့်ဆောင်လူလင်ကို ခေါ်၍တစ်ဖက်၌နေသောဖိလိတိတပ်သို့တွားကြကုန်အံ့ဟုဆိုလေ၏ရှောလူသည်ဂိဗာမျိုးစွန်းမိဂုံရွာရေမုံကြောက်ဆောင်နားမှနေ၍အထံတော်၌လူ600ခန့်မြရှိ၏တင်နိုင်ကို၍ရှီလောမျိုး၌ဒါရဖျား၏ယေပရဟိတ်ဖြစ်သောသူအေလိနှင့် ဖိနဟတ်တို့မှဆင်းသက်သောဣဂပု၏အကိုအဟိတု၏သားအဟိယလည်းရှိ၏ယောနသန်တွားကြောင်းကို လူများမသိကြယောနသန်သည်ဖိလိတိတပ်သို့တွားဆန်းသောလမ်းကြားမှတစ်ဖက်တစ်ချက်၌ကြောင်းငူရှိ၏ကြောင်းငူတစ်ခုသည်ဘောဆက်တစ်ခုသည်တေနေအမည်ရှိ၏တစ်ခုကမြောက်ဘက်၌မိမ့်မတ်မြို့သို့၎င်းတစ်ခုကတောင်ဘက်၌ ဂိဗာမြို့သို့၎င်းမျက်နှာပြုသတည်း။ယောနသန်က၊အရေဖျားလှီးခြင်းကို မခံသောထိုတပ်သားတို့ဆီသို့သွားကြကုန်အံ့။ထာဝရဘုရားသည်ငါတို့အမှုကိုစောင့်ကောင်းစောင့်တော်မူလိမ့်မည်။လူများသော်၎င်း၊နည်းသော်၎င်း၊ထာဝရဘုရားကယ်တင်တော်မူခြင်းကိုအဆီးအတားမရှိနိုင်ဟုလက်နက်ဆောင်လုလင်အားပြောဆိုလျှင်၊လုလင်က စိတ်တော်ရှိသည်အတိုင်းပြုပါ။လှည့်သွားပါ။အလိုတော်ရှိသည်အတိုင်း ကျွန်တော်လိုက်ပါမည်ဟု ပြန်ပြောတော့ယောနသန်ကထိုလူတို့စီတို့သွား၍ကိုကိုပြကြကုန်ဟံသူတို့ကနေကြငါတို့လာမည်ဟု ဆိုလျင်သူတို့စီတို့မသွားဘဲနေကြမည်သို့မဟုတ်လာကြဟုဆိုလျင်တွားကြမည်ဒါဝရဘုရားသည်သူတို့ကိုငါတို့လက်သို့အပ်တော်မူ၏ထိုသို့သောပုပ္ပနမိတ်ရှိရ၏ဟု ဆိုသည်နှင့်အညီနှစ်ယောက်တို့သည်ဖိလိတုတပ်သားတို့အား ကိုကိုပြသောအခါဖိလိတိလူတို့ကဟေပြဲလူတို့သည် ပုံရှောင်ရာတွင်တဲကထွက်လာပါသည်တကားဟုဆိုလျက်တပ်သားတို့ကလာကြတစုံတစ်ခုကိုပြမည်ဟုယောနသန်နှင့်လက်နှင့်ဆောင်လူလင်အားဆိုလျင်ယောနသန်ကငါနောက်သို့လိုက်လော့သာရဖျားသည်သူတို့ကိုဣဒရေလလူတို့လက်သို့အတော်မူပြီဟုလူလင်အားဆိုသည်ဖြင့်လေးဘက်တွားလျက်တက်၍လူလင်လည်းလိုက်၏ ယောနသန်ရှေ့မှဖိလိတိလူတို့သည်လဲ၍လူလင်သည်သူ့သခင်နောက်မှလှုပ်ကြံလေ၏ယောနသန်နှင့်လူလင်ပြုသော ပထမလှုပ်ကြံခြင်းအပြင်နွားတရှင်းထွန်နိုင်သော မြေခွက်အတွင်းတွင် လူ20ခန်းမျှတည်ကြ၏စစ်သူရဲများလယ်လုတ်သူများအခြားသူများအပေါင်းတို့သည်တပ်သားများလူယူသောသူများနှင့်တကွာတုံလှုပ်ကြ၍မြေကြီးလည်းလှုပ်သည်ဖြင့်အလွန်ကြီးသော တုံလှုပ်ခြင်းရှိ၏အငယ်16မှ23ဗယံမင်းခရိုင်ဂိဘာမြို့၌ရှောလူဤကင်းဆောင်တို့သည် ကြိရှုသောအခါဖိလိတိလူအလုံးရင်းသည် ရော့၍တယောက်ကိုတယောက် ထိုးရိုက်လျက်သွားကြ၏ရှောလူကလည်းအဘယ်သူထွက်တော်သည်ကိုသိခြင်းငှာလူများကို ရေတွက်ကြလော့ဟု အထံတော်၌ရှိသောသူတို့အားစီရင်သည့်အတိုင်းရေတွက်၍ ယောနသန်နှင့်သူ၏လက်နှင့်ဆောင်လူလင်မရှိ ထိုကာလခါဘုရားသခင်တက်တာတော်သည်ဣဒရေလအမျိုးသားတို့၌ရှိသည်ဖြစ်၍ရှောလူကဘုရားသခင်တက်တာတော်ကိုယူခဲ့ပါဟု အဟိယအားဆို၏ရှောလူသည်ယေဘရဟိနှင့်စကားပြောစဉ်တွင်ဖိလိတိတပ်၌အုပ်အုပ်ကြက်ကြက်သောအတန်တိုးပွားသောကြောင့်ရှောလူကနေဥတော်ဟုယေဘရဟိအားဆိုသည်ဖြင့်မိမိနှင့် လူအပေါင်းတို့သည်တယောက်ကိုတယောက်နှိုးဆော်လျက်စစ်ချီ၍ရောက်သောအခါဖိလိတိလူတို့သည်တယောက်ကိုတယောက်ခုတ်သဖြင့်အလွန်တက်ပြက်လေ၏အထက်ကာလ၌ဖိလိတိလူတို့ဘက်မှနေ၍အရရတုကတက်သို့လိုက်လာသော ဟေဘဲလူတို့သည်လည်းရှောလူနှင့်ယောနသန်၌ပါသောဣသရေလလူတို့ဘက်သို့ဝင်ကြ၏အေဖရင်တောင်၌ပုန်းဆောင်၍နေသောဣသရေလလူအပေါင်းတို့သည်လည်းဖိလိတိလူပြေးချောင်းကိုကြားသောအခါ စစ်ချီ၍ကြက်ကြက်လိုက်ကြ၏ထိုသောသာရဖျားသည်ဤဒေလအမျိုးကို ထိုနေ့၌ကယ်တင်တော်မူသည်ဖြင့်စစ်မှုသည်ဘေသဝင်မြို့သို့လွန်သွားလေ၏အငယ်24မှ30ထိုနေ့၌ဤဒေလလူတို့သည်ဆင်းရဲခံရကြ၏အကြောင်းမူကားရှောလူကငါသည်ငါရန်သူတို့၌ငါစိတ်ပြေမိအကြောင်းညာဦးချိန်မရောက်မီအစာစားသောသူတိုင်း ကျိန်စေအပ်စေဟု လူတို့အားအကျိန်ပေးသောကြောင့်အဘယ်သူမျှအစာမစားရလူအပေါင်းတို့သည် မြေပေါ်၌ပြားရည်ရှိရာတောသို့ရောက်သည်ဖြင့်တောထဲသို့ဝင်သောအခါပြားရည်ဆက်ဆက်ကြလျက်ရှိတော်လဲအကျိန်တော်ကိုကြောက်သောကြောင့်အဘယ်သူမျှမိမိလက်ကိုမိမိပါးစပ်၌မထည့်တို့ရတွင်ခမည်းတော်သည် လူများတို့အားအကျိန်ပေးသည်ကိုယောနသန်မကြားသောကြောင့်မိမိကင်သော လှံတံပြားကိုပြားလက်ပိုး၌နှစ်၍မိမိလက်နှင့်ယူစားသဖြင့်မျက်စိကြည်လင်လေ၏ခမည်းတော်ကယနေ့အစာစားသောသူတိုင်းကျိန်ဆဲအပ်စေဟုလူများတို့အားကြက်ကြက်အကျိန်ပေးတော်မူပြီဟုလူတယောက်ကြားလျှောက်၏လူတို့သည်လည်းမောလျက်နေကြ၏ယောနသန်ကလည်းငါအဖသည်ပြည်သားတို့ကိုနှောက်ရှက်လေပြီဤပြားရည်အနှဲငယ်ကိုငါစားသောကြောင့် ငါမျက်စိကြည်လင်သည်ကိုကြည့်ပါတော့လူများတို့သည်ယနေ့တွေ့မိသောရန်သူ၏ဥစ္စာကို စားကြင်တိုင်းစားလျင်အဘယ်မျှလောက်အကျိုးကြီးလိမ့်မည်တကားဖိလိတိလူတို့ကိုတာ၍လှုပ်ကြံကြလိမ့်မည်တကားဟုဆိုလေ၏အငယ်37မှ46ထိုနေ့၌ဖိလိတိလူတို့ကို မိမ့်မတ်မြို့မှ အာဇလုံမြို့တိုင်အောင်လှုပ်ကြံကြ၏ ဣဒရေလလူတို့သည်အလွန်ပင်ပန်းသဖြင့်၊ရန်သူ၏ဥစ္စာကိုလုယူ၍၊သိုး၊နွား၊နွားသငယ်တို့ကို မြေပေါ်မှာသတ်ပြီးလျှင်အသွေးနှင့်တကွစားကြ၏။ထိုသို့လူများတို့သည်အသွေးနှင့်တကွစား၍ထာဝရဘုရားကိုပြစ်မှားသည်ဟုရှောလုအားကြားလျှောက်လျှင်၊သင်တို့သည်သစ္စာပျက်ကြပြီ။ကြီးစွာသောကျောက်ကိုငါ့ထံသို့ယနေ့လှိမ့်ခဲ့။လူများတို့တွင်အရပ်ရပ်သွား၍ လူအသီးသီးမိမိတို့တိုးနွားကိုဤအရက်တို့ယူခဲ့ပြီးလင်ဤအရက်၌တတ်စားကြစေအသွေးနှင့်တကွစား၍သာရဖျားကို မပြစ်မှားစေနှင့်ဟု မိန်တော်မူသည့်အတိုင်းလူများတို့သည်အသီးအသီးမိမိတို့တိုးနွားကို ထိုည၌ယူခဲ့၍ထိုအရက်၌တတ်ကြ၏ရှောလူသည်လည်းသာရဖျားဖို့ရစ်ပလင်ကိုတီလေ၏ ထိုပလင်ကားသာရဖျားဖို့တည်သောပထမပလင်ဖြစ်သည်တဖန်ရှောလူကညအခါငါတို့သည်ပိလိတိလူတို့ကိုလိုက်၍တယောက်ကိုမျှမကြံကျွင်းစေဘဲမိုးလင်းသည့်တိုင်အောင် ဖြည့်စည်းကြကုန်အံ့ဟုစီရင်၍လူများတို့ကစိတ်တော်ရှိသည့်အတိုင်းပြုတော်မူပါဟု ဝန်ခံကြတော်ယေဘရဟိကဘုရားသခင်ထံတော်သို့ချဉ်ကပ်ကြကုန်အံ့ဟုဆိုလေ၏ ရှောလူကလည်းအကျွန်ုပ်သည်ဖိလိတိလူတို့ကိုလိုက်ရပါမည်လောသူတို့ကိုဣဒရလလူတို့လက်သို့အတော်မူမည်လောဟုဘုရားသခင်ထံအခွင့်ပန်တော်လဲထိုနေ့တွင်ပြန်တော်မူမူရှောလူကလည်းလူတို့တွင် အရာရှိအပေါင်းတို့ယနေ့အဘယ်သူပြစ်မှားမိနီကိုတိမြင်အံ့သောငါချင်း၍လာကြလော့ဣဒရလအမျိုးကိုကယ်တင်တော်မူသောဒါဝရဘုရားအသက်ရှင်တော်မူသည့်အတိုင်း ငါသားယောနသန်ဖြစ်တော်လဲဆက်ဆက်သေးရမည်ဟုဆိုတော့အဘယ်သူမျှပြန်၍မလျှောက်ဝန်ရှောလူကလည်းတင်တို့သည်တစ်ဖက်ငါနှင့်ငါသားယောနသန်သည်တစ်ဖက် နေရကြမည်ဟု ဆိုလျင် လူများတို့ကစိတ်တော်ရှိသည့်တိုင် ပြုတော်မူပါဟုလျှောက်ကြတော့ရှောလူကဖြောင့်မတ်စွာစီရင်တော်မူပါဟုဤဒေလမျိုး၏ဘုရားသခင်သာရဘုရားဆုတောင်းသည်ဖြင့်လူများတို့သည် လွတ်ကြ၍ရှောလူနှင့်ယောနသန်ကိုမှတ်တော်မူ၏ရှောလူကလည်းငါနှင့်ငါသားယောနသန်ဖို့စီရန်ပြုလို့ဟုဆိုသည်ဖြင့်ယောနသန်ကိုမှတ်တော်မူ၏ရှောလူကလည်းတင်ပြုသောအမှုကိုပြောလို့ဟုယောနသန်အားဆိုလျင်ယောနသန်ကအကျွန်ုပ်ကင်သောလှံဖျားနှင့်ပြားရည်အနေငယ်ကိုယူ၍မြည်ဆန်းမိပါပြီထိုအမှုကြောင့်သာတေရပါမည်ဟုပြန်ပြော၏ရှောလူကလည်းယောနသန် သင်သည်ဆက်ဆက်မသေးလင်ဘုရားသခင်သည်ထိုမြမကငါ၌ပြုတော်မူပါစေသောဟုဆိုတော်လဲလူများတို့ကဣဒရေလအမျိုး၌ဤကယ်တင်ရှင်ယေရှုကိုပြုပြီးသောယောနသန်သည်သေရမည်လောထိုတို့မဖြစ်ပါစေနှင့်ဒါရဘုရားအသက်ရှင်တော်မူသည့်အတိုင်းသူ၏စံချီတပင်မျှမြေပေါ်မှမကြရသူသည်ဘုရားသခင်နှင့်တူယနေ့ဝိုင်း၍ပြုပါပြီဟုဆိုသည်ဖြင့်အသက်ချမ်းသာစေခြင်းငှာ ယောနသန်ကိုကယ်နှုတ်ကြ၏ထိုနောက်ရှောလူသည်ဖိလိတိလူတို့ကိုမလိုက်သူတို့သည်နေရင်အရတ်သို့ပြန်သွားကြ၏အငယ်59မှ52ထိုတို့ရှောလူသည်ဣဒရလအမျိုးကိုစိုးစံ၍ပဝန်းကျင်ရန်သူမောဘပြည်သားအာမုန်ပြည်သားအေဒုံပြည်သားဇောဘမင်းများဖိလိတိလူများတို့ကိုစစ်တိုက်၍စစ်ချီလေရာရာ၌သူတို့ကိုအောင်လေ၏ ဗိုလ်ခြေများကိုနှိုးဆော်၍အာမလက်အမျိုးသားတို့ကိုလုပ်ကြံသဖြင့်၊ဣသရေလအမျိုးသားတို့ကိုလုယက်ဖျက်ဆီးသော သူတို့လက်မှကယ်နှုတ်လေ၏။သားတော်ကားယောနသန်၊ဣရွှိ၊မေလခိရွတည်း။သမီးတော်နှစ်ယောက်တွင်အကြီးကားမေရပ်၊အငယ်ကားမိခါလတည်း။မြောက်သားတော်ကားအဟိမတ်၏သမီးအဟိနောင်တည်း။ဗိုလ်ချုပ်မင်းကားဘထွေးတော်နေရသားအာဗနာတည်း ခမည်းတော်ကိရှနှင့်အာဗနာ၏အဖနေရသည်အပြေလ၏သားဖြစ်၏ရှောလူလက်ထက်ကာလပတ်လုံးဖိလိပ္ပိလူတို့ကိုကြက်ကြက်စစ်တိုက်ရကြ၏ခွန်အားကြီးသောသူရရင်သောသူတွေ့သည်များတို့ကိုရှောလူသည် ရွေးကောက်ခံထားလိရှိ၏